အခန်းကြီးနှင့် အငယ်1မှ30တပံဖျားသခင်သားတို့သည်ဒါဝရဖျားထံတော်၌ခစားခြင်းငှာလာရသောနေ့ရဲ့အချိန်ရောက်လျင်စာရန်ဒီလေဒါဝရဖျားထံတော်၌ခစားခြင်းငှာသူတို့နှင့်အတူလာ၏ဒါဝရဖျားကလည်းတင်းဒီအပေအရက်ကလာသည်ဟု စာရန်ကို မေးတော်မူလျင် စာရန်ကမြေကြီးပေါ်မှာလှဲ့လေ၍အရရက်သွာလာခြင်းအမှုတဲကလာပါသည်ဟု ပြန်လျှောက်လေ၏။ဒါဝရဘုရားကလည်းငါကျွန်ယောဘကိုဆင်ခြင်မိပြီလော။မြေကြီးပေါ်မှာသူနှင့်တူသောသူတယောက်မျှမရှိစုံလင်ဖြောင့်မတ်ပေ၏။ဘုရားသခင်ကိုကြောက်ရွံ့သောသူ မကောင်းသောအကျင့်ကိုရှောင်သောသူဖြစ်၏။အကြောင်းမရှိဘဲသူကိုပျက်စီးစေခြင်းဟာတင်ဒီငါကိုတိုက်တွန်းတော်လဲသူသည်ဖြောက်မတ်သောသဘောကိုဆွဲလန်းလျက်နေသည်ဟုစာရန်အားမိန်တော်မူ၏ စာရန်ကလည်းအယေဖို့အယေဟု ဆိုတကဲ့သို့လူသည်မိမိအသက်ဖို့မိမိဥစ္စာရှိသမျှကို ပေးပါလိမ့်မည်ယခုတဖန်လက်တော်ကိုဆန့်၍သူ့အယိုးနှင့်သူ့အသားကို ထိခိုက်တော်မူလျင် သူသည်မျက်မှောက်တော်၌ကိုရော့ကိုစွန့်ပယ်ပါလိမ့်မည်ဟုဒါဝရဖျားကိုပြန်လျှောက်လေ၏ဒါဝရဖျားကလည်းသူသည်တင့်လက်၌ရှိ၏သူအသက်တစ်ခုကိုသာလွတ်စေဟုမိန်တော်မူလျင် စာရန်ဒီသာဝရဖျားထံတော်မှထွက်သွား၍ယောဘဤခြေပွားမှသည်ဥထိတ်တိုင်အောင်သိုးသောအနာစိမ်းများတိုးပေါက်စေ၏ယောဘသည်ကိုကိုချစ်စရာအိုးချမ်းကိုကန်ယူ၍မိဘပြာထဲမှထိုင်နေ၏ထိုအခါမယားကတင်းဒီဖြောက်မှတ်သောတရားကိုဆွဲလန်းသေးသလိုဘုရားသခင်ကိုစွန့်ပယ်၍သေလို့ဟုဆို၏ယောဘကလည်း မိမ့်မမိုက်ပြောတတ်ကဲ့သို့သင်သည်ပြော၏အဘယ်သို့နီငါတို့သည်ဖျားသခင်ရဲ့လက်တော်မှဒုက္ခချမ်းသာကိုခံယူသည်ဖြစ်၍ဒုက္ခဆင်းရဲကို မခံမယူရသလိုဟု ဆို၏ယောဘသည်ဤအမှုများနှင့် တွေ့ကြုံတော်လဲနှုတ်ဖြင့်မမှား၍ငယ်7မှ73ထိုအခါတေမန်အမျိုးသားအေလိဖတ်ရှုအာအမျိုးသား ဘိလဒတ်နေမအမျိုးသားဇောဖာဒီဟုသောယောဘ၏အဆွေခင်မွန်း၃ယောက်တို့သည် သူ၌ရောက်သောဤအမှုကြီးအလုံးစုံတို့ကိုတည်င်းချလျင်ယောဘနှင့်အတူညီးတွား၍သူကိုနှစ်သိမ့်စေခြင်းကစီဝေးမိချင်းချက်သည့်အတိုင်းအတီးအတီးမိမိတို့နေရာအရမှရောက်လာကြ၏ထိုသူတို့သည်အဝေးကမျှော်ကြည့်၍ယောဘကိုမတိလျင်အတန်ကိုလွှင့်၍ ငိုကြွေးကြ၏အတီးတီမိမိတို့ဝတ်လုံကို ဆုပ်၍မြေမှုန့်ကိုယူပြီးလျှင်မိမိတို့ခေါင်းပေါ်သို့ ကြာရောက်စေခြင်းဟံမိုးကောင်းကင်သို့ ပြစ်တင်ကြ၏ခொနည်းပတ်လုံးယောဘနှင့်အတူမြေပေါ်မှထိုင်၍သူသည်ပြင်းစွာသောဆင်းရဲခံရကြောင်းကိုသိမြင်လျှင်အဘယ်သူမျှစကားမပြောမဆိုဘဲနေကြ၏